မေတ္တတုတ်ယတ္တ ानु ဘာဝတောယက္ခာ နေဝတတ္တင်တိဘီဒနံယံမိစေဝာနုယုံဇံတောရတ္တိန္တိဝမတန္တိတောဒုခံသူပတိတုတ်တော်စပါပံကိဉ္စီနပတ္တိဧဝမာတိဂုဏုပေတံပရိတံတံပနာမဟေကရဏီယမထကုတလေနယန္တတံတံပဒံအဘိသမစ္ဆာ တေခောဥဇုစသူဟုဇုစာသူဝစောသတ္တမုဒုအနတိမာနီတန်တုတ်တကောစသူပရောစအပ္ပကိသောစတန်လဟုကဝုတ်တိတန်တိန်တရိယောစနိဘကောစအပ္ပကဘောကုလေသောနန္နုခိတောနာသခုဒ္ဓမာသရေကိဉ္စီယေနဝိညူပရေဥပဝဒေယုံဒုက္ခိနောဝခေမိနောဟွန်တု တပ္ပတတ္တာဘဝန္တုဒုက္ခိတတ္တာယေကေစီပါဏဗုဒ္ဓတိတတဝါသာဝရဝနဝတိတာဒီဃဝါယေဝမဟန္တာမစ္စည်းမာရတကအနုကထူလာဒိဋ္ဌာဝါယေဝအဒိဋ္ဌာယေဝဒူရေဝတန္တိအဝိဒူရေဘူတာဝတံဘဝေတိဝတပ္ပတတ္တာဘဝန္တုဒုက္ခိတတ္တာ နပရောပရဏိကုတ်ပေထနာတိမင်ညေထကထစီနကင်စီဗျာရောတနာပฏิကတင်ညနိညမင်ညတဒုက္ခမိစေယမာတာယထာနိယံဗုဒ္ဓမာယုတာဧကဗုဒ္ဓမနုရခေဧဝံပိတဗ္ဗဗုတေတုမာနတံဘာဝယေအပရိမာဏံမေတ္တင်စတဗ္ဗလောကသမိမာနတံဘာဝယေအပရိမာဏံ ဩဒံအဒောစတိရိယင်စအတံပါဒံအဝိရမတပတံဒိဋ္ဌံစရံနိသိဏောဝတယာနောယာဝတတဝိတမိတောဧတံတတိံအဒိဋ္ဌေယဗြဟ္မမေတံဝိဟာရမိဓမာဟုဒိဋ္ဌိံစအနုပက္ခံမသီလဝါတတနေနတံပံနောကာမိတုဝိနေယဂေတံ နာဟိဇာတုခပ္ပတေယပုဏ္ဏရေတိ